အောင်986ဇူလိုင်လ7ရက်အင်္ဂါနေ့ရှိကျင်မြဝါဆိုသင်္ကန်းဆက်ကပွဲနဲ့အတူပူးတွဲကျင်းပါတဲ့ဉာဏ်ပါရမီတော်ဖြစ်လိုင်မာစီမာသတိပဋ္ဌာန်ဝိပဿနာ16ရက်စခန်းပွဲတော် လေးရက်မြောက်နေ့စဉ်လိုင်းမစီဝိပဿနာကျောင်းတိုက်သာသနာမှအောင်ဓမ္မယုံ၌မွန်လွဲ2နာရီမှ3နာရီဟောနေကြဝိပဿနာမဟာသတိပဋ္ဌာန်ဝိပဿနာတရားပွဲစဉ်အကောင်းရှိတော့လူရာရောက်တရားကိုဟောရအောင်မယ် ဒီတော့ကောင်းမှကိုလိုတဲ့နေရာရောက်တယ်တို့ယောဂီတွေဘယ်နေရာရောက်ရှင်ကြသလဲလို့မြင်နိဗ္ဗာန်ရောက်ရှင်တယ်လို့ဖြေရအဲကိုရောက်ရှင်နေတဲ့နိဗ္ဗာန်အရာကိုမရောက်ဘူးတော့နိဗ္ဗာန်အရာရောက်ရှင်သူတိုင်းမိမိတို့ရဲ့ခြေတော့ကောင်းအောင်ပြုပြင်ပုံပြုပြင်နည်းပေါ့ အဲဒီနည်းနားထောင်ကြည့်လိုက်လို့ရငါရှိတော့ဘာတွေပြုတ်ပြင်ဖို့ဖြည့်သွဲဖို့လိုနေသေးတယ်ဆိုတာသိမယ်အဲသိရင်ဖြည့်သွဲပြုတ်ပြင်ကုသနိုင်တာပေါ့အဲဒီလိုကုသလိုက်ရင်ခြေောက်ကောင်းမယ်ကောင်းရင်ရောက်ခြင်းတဲ့နိဗ္ဗာန်ကိုရောက်မယ်အာဟုသောငါရှင်တို့ဒုက္ခရာပောတိကဗုဒ္ဓလက်ထတော်ကသမဂရေသည် လာကုံတကအတိမရမဟာမတ္တတဒုဒ္ဓဂမဏိမေဤလူယုံတော်လကုံလကအတိမရအမကြီးဤပရိယဘာဝံအမကရောဖြစ်တို့ပတ္တနမရောက်တုံသေးဤအောဟဣသရိယံအောအံဩတိုက်ပါရဲ့နောတောင်စွန်းကြောင်းတိုင်မှာသတင်းသုံးတဲ့မဟာအနုရုဒ္ဓမထေမင်းကွန်း မဟာပုံနာရွာဆုံးငံဝင်လို့ဆုံးလောင်းသူမဲသူမနာကလေးမြင်ပြီးဒီဥဒန်းစကားမိန်ကြတော်မူတဲ့မဟာအနုရုဒ္ဓမထေရမြတ်ကြီးမိန်တော်မူလိုက်တဲ့ဥဒန်းစကားကြားရတဲ့ဆုံးလောင်းသူမဲသူမနာကလေးရဲ့စိတ်ဟာအတိတ်ဘဝဖြစ်စဉ်စီပြန်ရောက်သွားတယ်အဇာတိတ်တရဉာဏ်ခေါ်တဲ့ ဓာတိဖြစ်စဉ်ကိုတရပြန်ပြီးသိတဲ့ဉာဏဉာဏ်တချို့အရာမှာဘဝအကြောင်းအရာတွေပြန်ပြောနိုင်သူကိုသဖြစ်ပြောတယ်လို့ခေါ်တယ်။အစ္စာဘိကတော့ဇာတိတ္တရာဉာဏ်ပဲ။သမထဆွမ်းအင်ကြောင့်မဟုတ်ဘူး။အခုဘုန်းကြီးတို့နဲ့ယောဂီတို့ဟာအိုးပဲဘဝဘဝတွေရဲ့အကြောင်းသိဖို့မပြောနဲ့ ဒီဘက်ဘဝအမိဝမ်းကောင်6လ10လအောင်းကြရတဲ့အချိန်တောင်းပြန်ပြီးသတိမရဘူးမသိကြဘူးအဲ့ဒါဘဝတန်တိအဝိဇ္ဇာဖုံးတာတဘဝလို့ဆိုရတဲ့အတွင်းမှာဖြစ်စဉ်တွေကိုတောင်းမှမေ့အောင်ပျောက်အောင်ဒီတန်တိအဝိဇ္ဇာကဖုံးကွယ်နိုင်တယ်ဆိုတော့အတိတ်ဘဝပေါင်းများစွာ တရားပြီးမသိအောင်ဖုံးကွယ်တယ်ဆိုတာစာဖွဲ့စရာတောင်မလိုပါဘူးအခုသူ့မနာကလေးဟာမင်းမင်းပြောင်ပြောင်နေရကအိမ်တောင်ကြအဲအခုမှမဟာနုဒ္ဓမထေရဥဒ္ဒတကကြာပြီးဟာငါဟောတော့ငါဝဲမာကလေးဖြစ်ခဲ့တယ်ဆိုပါလားဘုရားလက်တဲ့ဆိုတော့သုမနာရဲ့ဘဝနဲ့ဆိုနှစ်ပေါင်း400ကျော်လောက်ရှိပါသေးတယ် ဗုဒ္ဓမြတ်စွာဘုရားပြိဋိဘံကွယ်လွန်ပြီးတန်လွန်ပြီးနေပေါင်း400ကျော်လောက်ကာလစီမှာအဲဒုဒ္ဓကာမဏိမင်းခေတီဟိုနိုင်ငံလူဖြစ်ပြီးတော့သူ့မနာအမြင်ရဆွန်လောင်းအဲအတိတ်ကိုပြန်ပြီးတတိယမိတယ်အတိတ်ပြန်တတိယလိုက်တော့ဘဝတွေဩသူ့မနာဘဝမရောက်ခင်ဒီသီရိလင်္ကာသေယုန်နိုင်ငံမှာပဲ အနုရာဓမြို့မှာမင်းသမီးဖြစ်ခဲ့တယ်။อืมမင်းသမီးဘဝဆိုတော့တော်တော်ပြည့်ပြည့်စုံစုံပေါ့။အဲဒီမင်းသမီးဘဝမရောက်ခင်အိန္ဒိယကျွန်းစွာအရှိတောင်ပင်လယ်ကမ်းခြေကာဝေကသင်္ဘောစိတ်မှာလေတကြီးသမီးဖြစ်ခဲ့တယ်။อืมလေတကြီးသမီးဆိုတော့လေသင်္ဘောပိုင်တယ်ပေါ့လေသင်္ဘောပိုင်ရှင်ကြီးသမီးဆိုတော့တော်တော်တင့်နေတယ်ပေါ့။အဲဒီဘဝမရောက်ခင် ဘုံဘီပြုတ်မြောက်လက်ရှိအိန္ဒိယနိုင်ငံရဲ့မြေပုံရဘုံဘီမြောက်ပင်လယ်ကမ်းခြေသုတ်ပါရကသင်္ဘောစိတ်မြင်းကုံတဲ့သမီးဖြစ်ခဲ့တယ်အဲမြင်းအယောင်အဝယ်ကုံတဲ့ကြီးရဲ့သမီးဆိုရလေတင်းအောင်တင်းနေပေါ့အဲဒီဘဝကိုဘုံဘီမြောက်ရဲ့အရှိတောင်ဝနဝါတီတိုင်းအမျိုးသမီးဘဝကလာခဲ့တယ် အဲ့ဒီဘဝကိုဗာရာဏသီမြို့အမျိုးသမီးဘဝကလာခဲ့တယ်အဲ့ဒီဘဝကိုဒီနေ့မြန်မာနိုင်ငံကတထုံသောမဟုတ်သုမတရာလို့ခေါ်တဲ့သုဝနာဘူမိအယမင်းသမီးဘဝကလာခဲ့တယ်အဲ့ဒီသုဝနာဘူမိမင်းသမီးဘဝကိုဗုဒ္ဓလက်ထက်တော်ကဝိမာကလေးဖြစ်ပြီးရောက်လာတယ်။အာအစဉ်တိုင်း တဘဝပြီးတဘဝတဘဝပြီးတဘဝအတိတ်အကြောင်းဘဝတွေပြန်ပြီးတော့သိတာကိုအဲဗုဒ္ဓလက်ထက်တော်ဝဲမှာကလေးရှင်းနေစဉ်အချိန်ဗုဒ္ဓမြတ်စွာဘုရားရာဇယုံမျိုးတွင်ဆုံးခံကြွတဲ့အခါဝဲမှာကလေးမြင်ပြီးပြုံးတော်မူလို့အရှင်အာနန္ဒဘာကြောင့်ပြုံးပါသလဲလို့မေးလျှောက်တဲ့အခါဝဲမှာကလေးရဲ့အတိတ်စာကြောင့်ဗုဒ္ဓမြတ်စွာဘုရားမိန့်ကြားတယ် အနိစ္စကြောင့်မွင့်ကြပြီးတော့ဘုရားမြတ်စွာဒေသနာတစ်ပုဒ်ဟောတဲ့ယထာဘိမူလေအနုဘဒဝိတလေစိန်သောပြီးတော့ခေါ်ပုဏ္ဏရေဝရုဝတိဧဝံဝေဒနာနုတေအနုဟတေနိဗ္ဗာန်တိဒုက္ခမိတံပုဏ္ဏပုဏ္ဏမူလေရေတော့မြစ်တိအနုပါရဝေတလေဘေးရန်မရှိပဲခိုင်မြဲနေလတ်တော်စိန်သောအထက်ပိုင်းပဲအကန့်အခက်ကို ဟုတ်ပြန်ထားတော့လေရုပ်ခောအသိပင်သည်ပုဏ္ဏရိဝရုဒိယထာတဖန်ပြန်၍သာလေအခဲဝအတဲ့ပေါ်ထွက်စီးပင်လေးတကယ်တော့ဧဝံပိဤသူပင်နေတဏှာနုတ္တိအနုအတေတန်တနိုင်ဖြစ်တိုက်သောတဏှာအနုတ္တယကိုမမဲ့ပြင်မနှုတ်ပဲရသေးသည်ရှိတော့ ဣဒံဒုက္ခံဘဝတိဖြစ်ရခြင်းဆိုတဲ့ဤဆင်းရဲဒုက္ခသည်ဣဒံဒုက္ခံဘဝတိဖြစ်ရခြင်းစသောဤဆင်းရဲဒုက္ခသည်ပုဏ္ဏပုဏ္ဏထက္ခထက္ခနိဗ္ဗာတတိဖြစ်နိုင်၏ဘုရားမြတ်စွာဘုရားမိန်ကြားတဲ့ဒေသနာဥပမာကရေတော့မြစ်မပြည့်မစည်းပဲနဲ့သစ်ပင်အပေါ်ဘက်အတိုင်းတွေဘယ်လိုပဲခုတ်ဖြတ်ထား။အော်တော်တော်ကြာအတက်အရွယ်တွေ ပြန်ပေါက်စီကားပြန်တာပဲအဲ့ဒီဥပမာလို့တဏှာဆိုတဲ့အနုတယကိုမဲ့နဲ့မပင်မဖြစ်ဖဲထားလို့ရှိရင်လူဘဝနတ်ဘဝပြမဘဝမယတိကံဗိဒ္ဓအတုရကအပယ်လေးပါဘဝတွေအဲဒီဘဝဆင်းရဲတွေထက္ကတကဖြစ်တာပဲအဲကြောင့်ဘဝအတိထက္ကတကဖြစ် ဒုက္ခသစ္စာတွေထပ်တလေးလေးပြန်ပြန်ဖြစ်ရတာအဲလောဘဆိုတဲ့တဏှာသမုဒိယသစ္စာကြောင့်တဏှာသမုဒိယသစ္စာကိုအနုတ္တိယဆိုတဲ့အမြင့်ပါမကြံအောင်မဲ့နဲ့ပယ်နိုင်ဖြစ်နိုင်မှာဘုရားမြတ်စွာဘုရားမိတ်ကြတဲ့ဒေသနာဖန်ကန်ကြွရင်ကြားရတဲ့ပုဂ္ဂိုလ်တွေခဏကလေးရှုမှတ်ပြီးသစ္စာလေးပါးပြည့်စုံအကျိုးအမြတ်များတယ် အဲဒီမှာသုမနာကလည်းဘုရားမြတ်စွာဘုရားဝဲမာကလေးဘဝမရောက်ခင်ဘယ်စီကလာခဲ့တယ်လဲဩတထေသမီးဘဝကလာခဲ့တယ်တထေသမီးဘဝမရောက်ခင်ဘယ်မှာလဲပထမဇံဘုံမှာမြမကြီးဩတထေသမီးဘဝမရောက်ခင်မြမကြီးမြမကြီးပြီးပြီးတော့တထေသမီးကိုအဲမြမဘဝမရောက်ခင်ဘယ်မလဲဆိုတော့ ဥပ္ပရိမင်းသမီးပါရဏတိမှာဥပ္ပရိမင်းသမီးဘဝယသိမာကလေးလုံးပြီးအိန္ဒာတက်ရင်အိန္ဒာချင်းနဲ့ပိုးလောက်အဖြူရောင်နေမြင်ဩဒတကတိုင်းလို့ခေါ်တယ်အဖြူရောင်ကမ္မထဒါသမထအဖြူရောင်ဆိုတဲ့ပြဉ္ညာသမထအာယုံရှို့ပြီးပဒမဇံဆိုတဲ့ရူပဝဒရကုသိုလ်ရတယ် အဲ့ဒီရူပပဒကုသိုလ်ရသေးတော့ဩဗြဟ္မပြေမှာဗြဟ္မာဖြစ်တယ်တော့အမျိုးသမီးလဲဗြဟ္မာလန်းစဉ်ကျင့်နိုင်ရင်ဗြဟ္မာဖြစ်တာပဲအဲဥပ္ပရိမင်းသမီးဘဝမရောက်ခင်ပဲဘဝကလည်းဆိုကျင့်မှာကလေးကာကုတံမြတ်စွာဘုရားလက်ထက်ကကျောင်းတော်အနီးမှာကျင့်မှာကလေးဖြစ်အစာရီကောက်ပြီးစားနေတော့ အဲဒီဆွမ်းစားကြောင့်ကအရှင်မြတ်ကကမ္မထမ်းစာတွေရွတ်ဆိုးပြီးတော့ကနေတာသဘင်မွေးလက်သက်ခြေတွေသွားအေးပြာသားအကျော်အယုတ်အဲဒီလိုကမ္မထမ်းစာတွေကိသံတော်ဝကိသံမိတိပါဒနာတိတိတော်ဝတိတိမိတိပါတိတော်မိတိပါဒနာတိအဲဒီလိုကမ္မထမ်းစာတွေရော့အံပြီး နေတော်မူတဲ့အပန်ကျင့်မှကလေးကအစာကောက်စားရင်ကြားရတယ်။ဒါတရားနာတယ်ခေါ်တဲ့တရားစိုးစရိုင်နာတယ်ကိုကျင့်မှကလေးတောင်မှကျောင်းတော်ကကမ္မထန်စာရွတ်ဖတ်တဲ့အပန်အစာစားရင်နားထောင်နားထောင်ရင်အစာစားအစာစားရင်နားထောင်နားထောင်ရင်အစာစားအဲ့ဒီနားထောင်တဲ့စိတ်ဟာဓမ္မတော်နာကုသိုလ်လို့ခေါ်တဲ့ကာမဝဇ္ဇမဟာကုသိုလ်စိတ်တွေကတရားနာတဲ့ကုသိုလ်စိတ် အဲဒီလိုတရားနာထောင်စားကားရင်သိငယ်ကလာထိုးကုန်တတ်သေးရောသေးရဲ့ကျင့်မာကလေးကမင်းသမီးသွားဖြစ်တာလူဘဝမှာဘာကြောင့်ဟောသောသောကပြောတဲ့တဏှာဆိုတဲ့အနုတရားရေတော့မြေတန်တန်မှာမကုံတော့တရားနာထောင်တဲ့ကာမဝဒရမဟာကုသိုလ်တရားနာတဲ့ကုသိုလ်နဲ့အဲ့ဒီတဏှာနဲ့ပေါင်းလိုက်တဲ့အခါကျတော့မင်းသမီးဘဝဆိုအတိရပြန်ရော မင်းသမီးဘဝရတော့ကိုချမ်းသာသလားဆိုဘယ်ချမ်းသာမဲမင်းသမီးအထက်တန်းလာပြီမဲ့မချမ်းသာပါဘူးမင်းသမီးကခီရလိန်ရပြုရပြင်ရအဲမင်းသမီးဆိုပြန်တော့လေမင်းသားကြီးအများကြီးမင်းသမီးကလည်းကိုယ်တယောက်တည်းမဟုတ်ဘူးမင်းသမီးအများကြီးဟောပြိုင်ဘက်ဒီနဲ့အစိတ်မအေးစရာတွေအများကြီးပေါ့မင်းသမီးပေါ့ဒါကြောင့်ဇာတိဆိုတာဒုက္ခတဲ့ ဒုက္ခခန္ဓာဝဒုက္ခအစုအဝေးကြီးဒုက္ခအစုအပုံကြီးလို့ဆိုတဲ့အမိနာမေပညာနေတော့မင်းသမီးအထက်တွန်းလာအဲ့ဒါမေစိတ်ညစ်စရာကြီးအများကြီးရှိတော့ဆင်းရဲတာပဲဒီမင်းသမီးလည်းနာရတယ်ယောဂမျိုးနှိမ့်တဲ့အခါအဲ့နာမကြဖြစ်ပြီဆိုတမတော်တွေနဲ့ကုရသားရတာဒုက္ခတွေပေါ့အဲ့ဒီမင်းသမီးဘဝရတာဘု து ကြောင့်တရားနာထောင်တဲ့ကုသိုလ်စိတ်ကြောင့်အကျင့်မကလေး ဘယ်ခေတ်ကကကုတ္တမြတ်စွာဘုရားခေတ်ကကျမလေးဩသာသနာနဲ့ကျုံရတာအင်မတန်အဆင်ပြေတဲ့အခုဆိုအရတကနေတကပဋ္ဌာန်းရောပွဲတွေသူစိတ်စိတ်သာနာထောင်ဘာမှညာမှမသိသိကုသိုလ်တော့ရတာပဲအတကက်ဆက်တိတ်ွေတွေဖွင့်သူစိတ်စိတ်နာထောင်အတိတ်ွေကတော့ဟောတဲ့တရားတွေတော့နားလည်ပါတယ်နားလည်မှတ်မိမှတ်မိမှတ်မိတဲ့အတိုင်းကျင့်ဆိုတော့ပို့အကျိုးများတာပေါ့ အခုတရားနားထောင်နေယုံကလေးနဲ့နားထောင်နေတဲ့အချိန်တခြားလောဘဒေါသဆိုတဲ့အကုသိုလ်တွေထိုက်တဲ့တလောက်ကင်းနေတယ်အဲကင်းနေတဲ့ဒီကုသိုလ်နားထောင်တဲ့စိတ်ကမင်းသမီးဆိုတဲ့အထက်တန်းဘဝအကျိုးပေးတာပဲကျမကလေးအပယ်စင်းဝင်ကနေပြီးတော့မင်းသမီးထက်တန်းလွားဘဝအဲ့ဒါသာသနာနဲ့ကြုံလို့ဒီကျမကလေးဟာတရားနာထောင်တဲ့ကုသိုလ်ရပြီသေးတဲ့အခါ လူအထက်တန်းတော်မင်းသမီးဖြစ်ရတာအဲ့ဒီကျက်မကလေးဘဝမရောက်ခင်ဘယ်မှာလဲလူအမျိုးသမီးတဲ့လူလူဒီလူကလည်းကောက်ကုသမြတ်စွာဘုရားလက်ထက်ပဲကောက်ကုသမြတ်စွာဘုရားသာသနာသုံးကနေတဲ့အချိန်ဘုရားဘူးလည်းမသွားတရားနာလည်းမသွားတရားလည်းမကျင့်အာမသီလရှင်မသီလဆိုတာလည်းဘေးချိန်ထားအဲလူလူဘာကုသိုလ်မှမလုပ်ဘူး ဘာကုသိုလ်မှမလုပ်တော့စိတ်မှာအကုသိုလ်ဝင်တာပေါ့ကုသိုလ်လုံးမှစိတ်မှာအကုသိုလ်ကင်းတာဘာကုသိုလ်လုံးလို့ကုသိုလ်နည်းနည်းလုံးနည်းနည်းအကုသိုလ်ကင်းတယ်များများလုံးများများအကုသိုလ်ကင်းတယ်နည်းနည်းလုံးဆိုတော့ဒါနကုသိုလ်သီလကုသိုလ်ဒါနည်းနည်းလုံးနည်းနည်းအကုသိုလ်ကင်းတာပဲသမထကုသိုလ်ဩတော်တော်ကြီးအကုသိုလ်ကင်းသွားပြီအခုလိုဝိပဿနာဆိုတော့အကြီးအကျယ်အကုသိုလ်တွေကင်းတာပေါ့ အခုတော့ဒီလူအမျိုးသမီးကသာသနာနဲ့ကျုံပါရက်ကနဲ့နေစဉ်နေစဉ်အဝင်းအတွက်မြို့ရဲရွာထဲမှာဆောင်းကားနဲ့ကိုတော်ရှင်မြတ်တွေမြင်ရပါရက်ကနဲ့ကိုတော်ဓမ္မနဲ့တွေ့ကြုံတော့တောင်းမှလမ်းပေတိတ်လက်အုပ်ချီအယောတိပိအလေးပြုတဲ့ကုသိုလ်ကိုမယူခဲ့ခေချင်းငါမျိုးသုံးအောင်ဖရာကုံတရားကုံတန်ခါကုံအာယုံပြုတ်ပြီးတော့ကရှေခေါ်တဲ့ ဝန္ဒနာကုသိုလ်လည်းမရခဲ့အဲဒါကြောင့်ဒီလူအမျိုးသမီးသေးတော့အပင်စင်းဝင်ကျင့်မာကလေးဖြစ်တာတဲ့အသုမနာအမတ်ကတော်ဟာအဲ့ဒီဘဝအစဉ်นี่အကုန်လုံးမြင်တယ်မြင်တော့ကြောက်တာပေါ့ကျင့်ဘဝတုန်းကဘယ်လိုသက်ခံဆင်းရဲခဲ့ရတယ်ဝဲဘဝတုန်းကဘယ်နဲ့ဒုက္ခတွေ့တယ်အဲလူဘဝဒီမှာလဲတတိသမီးမင်းသမီးဘဝတုန်းကဘယ်လို ဒါတွေအကုန်လုံးပြန်ပြီးမြင်တော့နောက်တစ်ခါထပ်ပြီးဖြစ်ရမှာကြောက်လာတယ်ဒါတန်တရားကိုကြောက်တယ်ခေါ်တယ်တန်တရားအပြစ်ကိုမြင်သွားတာအဲဒီတော့သူခင်မုန်းအမကြီးမှာခွင့်တောင်းပြီးဘိက္ခုနီကြောင်းဝင်ပင်ကန်းဝတ်တယ်ဘိက္ခုနီကြောင်းဝင်ပင်ကန်းဝတ်ပြီးတော့ ဒိဋ္ဌမဟာဝိဟာရကြောင်းတကြီးသွားမဟာသတိပဋ္ဌာန်သုတ်တရားတော်ကိုနားတယ်အခုလိုင်မာတိဝိပဿနာအလုပ်ပေးတရားတော်နားထောင်ရတယ်လို့ပဲိုမနာဆိုတဲ့ဘိက္ခုနီထေရီမယ်လေးဟာဒိဋ္ဌမမဟာဝိဟာရအကြောင်းတိုက်သွားဝိပဿနာအလုပ်ပေးမှာသတိပ္ပံပုတ်တရားတော်နားထောင်နာယူပြီးတော့ထိုင်တယ် လမ်းလျှောက်တလက်မနာမယချမ်းမပြရှုမှမြဲရမည်လှုပ်ရှားမှုရလူမမတူစွာကျင့်ရမည်စီကံချက်နဲ့အညီရှုမှအားထုတ်တယ်အဲဒီရှုမှအားထုတ်တဲ့နေရာမှာသရဏဝိဇ္ဇာဆိုတာပေါ်လာတော့တာပဲသရဏံပါဏပခံဝဝိဇ္ဇံတုံဒသမံသမံဘူရိတဝနပခေယုံပုံစီတုံအမတံရတံ ပါရဘေခံချေတောင်းဝမ်းနဲ့တူသောစရဏံစရဏတရားမျိုးကို၎င်းတုံးနဲ့တမန်နှုတ်သိနဲ့တူသောဝိဇံဝိဇာတရားမျိုးကို၎င်းတမန်မပေါ်မသာညီညွတ်စွာပုရိတဝနာပြည့်စုံစေခြင်းကြောင့်အမတံရတံအမြိုက်အရသာကိုဘုံစီတုံသုံးဆောင်ခြင်းဟာပခေယုံတန်တရားစခန်းမှပြန်မြန်ထွက်သွားကုန်ရသတည်း အဲသုမနာထေရီတရားအထုတ်နေပြီအဲတရားအထုတ်တဲ့နေရာမှာသရဏဆိုတာဘာလဲဝိဇ္ဇာဆိုတာဘယ်လိုလဲဩသရဏဆိုတာ35မျိုးဝိဇ္ဇာဆိုတာ3ပါး8ပါးဝိဇ္ဇာ3ပါး8ပါးမှာသမထနယ်ကဝိဇ္ဇာက ဒိဗ္ဗစေကုဝိဇာဒိဗ္ဗသောတာဝိဇာဒါသမထနယ်ကစေတောပရိယဝိဇာဣတိဝိရာဝိဇာပုဗ္ဗေနိဝါသနုတ္တိဝိဇာအဲဒီအသိဉာဏ်ဝိဇာ၅မျိုးသမထနယ်ကဒါသမထအားထုတ်ရဲ့ပုဂ္ဂိုလ်ဒီမှာရတာအခုတို့ယောဂီတွေမှာသမထအားမလို့ဘူးသုဒ္ဓဝိပါဒနာယာနိကယုံနံကစရှုမှတ်တယ်ဆိုတော့အဲဒီသမထဆိုင်ရာ အသိဉာဏ်ဝိဇ္ဇာ၅မျိုးမလိုအပ်ဘူးဝိဇ္ဇာ6မျိုးအနာအနာဂရန္တဝိဇ္ဇာဖြင့်ဝိဇ္ဇာ5မျိုး6မျိုးအဲ့ဒါမလိုအပ်ဘူးဘာဝိဇ္ဇာလိုအပ်တယ်လေဉာဏတတနာဝိဇ္ဇာအာတဝခယဝိဇ္ဇာဉာဏတနာဝိဇ္ဇာဆိုတာနာမရူပပရိဒရာဉာဏ်ကစပြီးတော့ကအနုလောမဉာဏ်အထိဒီဝိပဿနာဉာဏ်တွေကိုဉာဏတတနာဝိဇ္ဇာလို့ခေါ်တယ် ဘောနမတိမေသကရာဂမိမေအနာဂမိမေအာရတမေမေလေးပါးကိုအာသဝက္ခယဝိဇ္ဇာလို့ခေါ်တယ်။အဲဒီညာဏတန္တရာဝိဇ္ဇာအာသဝက္ခယဝိဇ္ဇာဒီဝိဇ္ဇာနှမျိုးကိုလိုတဲ့အတွက်သရဏ31မျိုးနဲ့ပြည့်စုံစေရမယ်။အဝိဇ္ဇာ10မျိုးလုံးလိုလို့ရှိရင်တော့သရဏ35ပါးလုံးပြည့်စုံအောင်လုပ်ရမယ်။အဲတော့အရေးကြီးတာကညာဏတန္တရာဝိဇ္ဇာအာသဝက္ခယဝိဇ္ဇာ2မျိုးနဲ့ပြည့်စုံရင် အပယ်လေးပါးကလုံးဝလွတ်မြောက်တယ်။ဘောသမရတဏဝိဇ္ဇာမရှိရှိမပြည့်ပြည့်မရရအဲ့ဒီညာနဲ့တဏဝိဇ္ဇာအာတဝကရဝိဇ္ဇာနှမျိုးပဲအရေးတကြီးရအောင်ယူရမယ်။အဲ့ဒါကြောင့်ဖြန့်နှန်းကနှမျိုးပြည့်စုံရေးအတွက်သုဒ္ဓဝိပဒနာယာနိကမဟာသရိပဒံအတုံနေဖြင့်သရဏ၁၁မျိုးပြည့်စုံအောင်လုပ်ရမယ်။အဲ့ဒီသရဏ၁၁မျိုးက ပေအိမ်ဘောဇာတသံပြမတ်ပါဒရဏ15တိသီသီလဒီသရဏတို့ယောဂီမှာရှိပြီအိမ်အိန္ဒြိယတံဝရမျက်စိကိုစောင့်ရမယ်တဲ့မျက်စိအိန္ဒြိမျက်စိကွယ်သူပုံစံယူနေဥကျင်ရမည်ဟိုဒီမကြည့်နဲ့ဘောတံပိရောယထာနာအိန္ဒြိစောင့်စည်းဖို့ရန်အတွက်နာတိုင်ပင်သူပုံစံယူနေဥကျင်ရမည်ပါတံလဲပါတံလဲဂယုဆိုင်နာတောင်မနေနဲ့ ယောဂီရဲ့အလုတ်ကရှုမှတ်မှုအလုတ်အဲဒီရှုမှတ်မှုအလုတ်စောင့်ကြပြီးလုပ်နေရင်အိမ်တရိယတံဝရဆိုတဲ့စရဏပြည့်စုံပါလေဘောကဘောဇနီမတ်တင်ညူအချုပ်ကလက်ရမကြံအောင်စားရမယ်ဘောဇနီမတ်တင်ညူလက်ရမကြံအောင်စားအကျယ်ချက်လိုက်တော့လက်ခံတဲ့အပိုင်းက ပစ္စည်းအင်အားနည်းရင်နည်းနည်းပဲလက်ခံပစ္စည်းများတယ်အလူရှင်ရဲ့ဆန္ဒကနည်းနည်းပဲလှူလိုတယ်လို့ရိပ်မိရင်နည်းနည်းပဲလက်ခံအာသရတရားလှူလိုတဲ့အားလဲကောင်းပစ္စည်းအားလဲကောင်းဆိုမိမိတဝန်းစာတစ်ခါဝလုံလောက်ယုံလက်ခံတာလက်ခံတဲ့အပိုင်းကအဲပုံစွဲတဲ့အပိုင်းကြတော့သတ္တရောပိသအာလောပိဥဒကံ အဘုဒ္ဓဝဥဒကံပိဝေအလံဘာသူဝိဟာရယဗိဒတတဘိက္ခုနောလေးလုံးငါးလုံးသာလျှော့ချန်စားလေးလုံးငါးလုံးသာလျှော့ချန်စားလိုက်တော့ရေတော့တိတိတိုင်းတိုင်းကလေးဝါသွားတယ်အဲအိတ်ရှင်မှုငိုက်တာတို့ဆိုတာလေကင်းစင်တယ်ထိနာမိတာလေကင်းစင်တယ်အစမ်းလွန်ပြီးဖြစ်လက်တာ ယောဂဝေဒနာအသစ်တွေကလည်းကာကွယ်ပြီးသားအဲဒါကြောင့်မို့လို့မြတ်စွာဘုရားကလေးလုံးငါးလုံးသာလျှော့ချန်စားရေတော့မြတ်တာတယ်ဝရတယ်အခုကအချိုဘွဲတွေပါလေရှိနေရင်အချိုဘွဲအတွက်လျှော့ချန်စားရမှာပေါ့အဲဒါဘောဓနိမတ်တင်ညူအဲဒါအပြင်ဆင်းရဲပြီးစားရတဲ့ပฏิနေခာယောနိသောပိဏဘာနာပฏิသေးဝမိနေဝတဝယအစသည် ခွန်အဗလတန်ဆွမ်းအောင်လအောင်အသားအည်ပြည့်ဖြိုးအောင်စတဲ့ရည်ရွယ်ချက်နဲ့မစားပါဆာလမှုစတဲ့ယောဂဝေဒနာအဟောင်းတွေပြောက်ွယ်ပြီးဘိုက်အောင်ခြင်းလေးနာခြင်းအစလွန်လို့ရှိရင်ဘိုက်အောင်လေးနာတွေဖြစ်တယ်အစလွန်ဘိုက်အောင်လေးနာခြင်းစတဲ့ယောဂအသစ်တွေမဖြစ်ဖဲမြတ်တာနိုင်ပြီးတော့ မေဃဗြဟ္မစရိယသာသနာအလုံးအာထုံနိုင်ခြင်းအကျိုးငါအာထုံနိုင်အောင်သုံးဆောင်ပါれဒီလိုဆင်ခြင်ပြီးသားရတယ်အဲ့ဒီတဲ့အဆင့်မြင့်တဲ့ဆင်ခြင်ကြီးကတော့အတိတေပိတေခိုက်တေတာတိသာသနာကာရီရှုမှတ်ပြီးတော့သာအဲ့ဒါဘောဓနိမတ်တင်ညူအကျင့်သရဏပဲအဲ့တော့ဇာကရိယာနယောကအကျင့်သရဏဆိုတာ ဒီဝတံနေရကနေဝတဏိတာစေကမေနာနိတိသာယထိုင်တယ်လေရှုမအာထုလမ်းလျှောက်တယ်ရှုမအာထုမိမိနေတဲ့အဆောင်နဲ့ဆွမ်းစားကြောင်အသွားအပြန်ဓမ္မယုံအသွားအပြန်အိမ်သာရေချိုးတဲ့နေရာအသွားအပြန်အဝင်ပါအဲဆွမ်းခံတဲ့ပုဂ္ဂိုလ်တွေဆိုဆွမ်းခံအသွားအပြန်အဝင်ပါလမ်းလျှောက်တယ်လေပြီးကြလမ်းလျှောက်တာလည်းရှိသေးတာကိုအဲကိစ္စတစ်ခုနဲ့သွားရင်လမ်းလျှောက်တာလည်းပါတယ်အဲထိုင်တယ်လေကစားတော့ ရေချိုးတုံအိမ်သားတဲ့တုံထိုင်တာအဝင်အပါထိုင်တယ်အဲလမ်းလျှောက်တဲ့ထိုင်တဲ့နေတော့ကနေမယ်ဒီနေ့ညပထမပိုင်းနဲ့ဒုံနေ့ကောင်ညနောက်ဆုံးပိုင်းနဲ့ဒုံနေ့ကောင်ထိုင်တယ်လမ်းလျှောက်တယ်သူမှအာထုတ်အညာအလယ်ပိုင်းကျတော့တုံးလုံးလဲအမှတ်မပြည့်အိယာဝင်တုံးလုံးလဲပြီးတဲ့ဒီအမှတ်ကဆက်စီရမယ်တုံးလုံးလဲပြီးပြန်တော့ဖောင်းတယ်ပိန်တယ်စသည်မူလကမ္မထံခြေတိုင်းထားပြီးတော့ပေါ်တဲ့အာယုံမှတ် နောက်ဆုံးအိပ်ပျော်ခြင်းနဲ့စိတ်ပေါ်လာတော့အိပ်ခြင်းနဲ့အိပ်ခြင်းနဲ့မှတ်မနိုင်တော့ပျော်နိုးလာပြန်တော့ဇာဂရိတေသံသနာကာရီနိုးတဲ့စိတ်အဲ့ဒီလိုလုံနိုင်ရင်ဇာဂရိယာနုယောဂဆိုတဲ့အကျင့်သရဏပြည့်စုံပြီတဲ့ဒါသာသာဟူယောဂီတွေတော့မစွမ်းပါဘူးချုံမမှုအချိန်ဟိုရလာလို့ရှိရင်တချို့ယောဂီတွေမြတ်စွာဘုရားပေးထားတဲ့၄နာရီ၃လုံးထဲချိန်တောင်မလဲဘူးလိုင်မာစီမှာရှိခဲ့ဘူးတဲ့ အဲဒီယောဂီတူဟာထိုင်မှတ်တဲ့လမ်းလျှောက်မှတ်တဲ့မတ်တရမှတ်တဲ့နေရောညာရောလုံးဝတုံးလုံးမလဲဘူး6ရက်6ရက်လုံးဝတုံးလုံးမလဲဘူးအိမ်ရပြတဲ့လက္ခဏာမပေါ်ဘူးသူ့မျက်နှာကလေးဟာကြည်လို့ဇာကရိယာနေရောကအကျင့်သရဏတွေပြည့်မီနေလိုက်တာအဲဒီလိုအခြေအနေမျိုးလေ့ကျင့်ရတယ် အဲဒီလောက်လုံးဝတုံးလုံးမလဲတဲ့အခြေအနေမရောက်တော့မှလေးနာရီအိတ်ချေရင်တုံးလုံးလဲခြင်းလို့မြတ်စွာဘုရားသတ်မှတ်ထားတဲ့စံချိန်ကြည့်တော့တဖြည်းဖြည်းလေ့ကျင့်ယူရင်ရတယ်။ဩဒနာတင်ညာမနတိဂရိတေဝသတ်မှတ်ခြင်းကြာရင်ထမယ်လို့စိတ်ကိုဒီလိုဆုံးဖြတ်ထားရတယ်။အိယာဝင်ကလေးကတည်းအဲဆုံးဖြတ်ချက်ကြားပြီးတော့ကမှတ်ချိန်တာနိုးတာပါပဲ။အဲဒါဇာကရိယာနိယောကအကျင့်ကရဏ သီလရဲ့အိန္ဒြိယသံဝရရဲ့ဘောဓိမတ်တေညုသာကရိယာနုယောဂအจิตရဏ၄မျိုးတထာသီလသုဒ္ဓသာကပညာဟိရိဩတ္တပတထာတတိဟိရိဩတ္တပဘာဝတိသာဝိရိယပညာတထာဆိုတာယုံကြည်တာဘုရားတရားတန်ခါယုံကြည်ကြည်ညိုတာမဟာသရိပဒံဝိပဿနာအကျင့်နိလံမေသိမပฏิပဒါအလုတ်ကိုယုံကြည်တာ အဲ့ဒီတရားအကျင့်ရဏတခုအခုယောဂီတွေကတော့ဒီတရားဆိုရယုံကြည်မှုကျင့်ညွန်မှုအကျင့်ရဏနဲ့ပြည့်စုံလို့လိုင်မာစီရောက်လာတယ်လို့သုံးပြနိုင်ပါတယ်အဲတချို့ကတော့သူများရောင်လို့ရောရောင်ပြီးတော့သူများလိုင်မာစီလိုင်မာစီအပြောများတာနဲ့ငါလည်းသွားလိုက်ဦးမှာပါဆိုရောက်လာ ရောက်လာတော့ဒီကသင်ပေးတဲ့အတိုင်းမလုပ်ချင်ဘူးအဲမလုပ်ချင်အေးချမ်းချမ်းပြန်သွားတာမဟုတ်ဘူး ဟိုနဲ့နိုင်ဒီနဲ့ရှင်းပြီးတော့ကဘလုတ်ဘလုတ်တွေပြောပြီးပြန်သွားတာတွေရှိသေးတယ်အဲ့ဒါတကယ်တရားဆိုတဲ့အကျင့်သရဏမပြည့်စုံတာဒီတရားအကျင့်သရဏတွေမှာမပြည့်စုံရင်သောတော်ကပြောတဲ့သီလတို့အိန္ဒရိယသံဝရတို့ဘောဓရိမတညုဇာကရိယာနိယောကဒီသရဏတွေသွားရောဘောဘယ်တော့မှမပြည့်စုံဘူးတရားပြီးတော့တတိထောက်တော်ရဖြစ်ခိုင်ထင်ရှားတဲ့ယုတ်တရားနံတရားတွေကိုမလွတ်တမ်းရှုမှတ်တဲ့တတိ သဒ္ဓတတိဟိရိဩတပါဟိရိဆိုတာအများတိုင်းတရားကိုကောက်တော့မမှန်တဲ့အလုပ်မမှန်တဲ့အပြောပြောရလို့မှရှစ်ထားဒါဟိရိခေါ်တဲ့ဒီယောဂီနယ်မှာမမှန်တဲ့အလုပ်ဆိုတာအလကမမှတ်ပဲနေတာမမှန်တဲ့အလုပ်ပဲအဲမမှတ်ပဲ နေတာမမှန်တဲ့အလုပ်ဆိုတော့ဟောအမြဲတမ်းမှတ်နေမှာမှန်တဲ့အလုပ်ဟောအမှတ်လို့ရင်မမှန်တဲ့အလုပ်ပဲအဲ့တော့အမှတ်လို့မှာကိုတွေးပြီးတော့ရှက်တာဒါသရဏပဲဩတ္တပဆိုတော့မကောင်းတဲ့အပြောလုပ်တွေကိုပြောရလုပ်ရမှာကြောက်တာဒါဩတ္တပယောဂီဟာစကားမပြောရဘူးတဲ့ဆုံးအားတော်သူပုံစံယုံနေလူကျင့်ရမည်ဆို မနှမ်းမရချမ်းမမြရှုမှမြဲတာမြင်အဆက်မမြတ်တရားမှတ်နေရမယ်အဲဒါတွေကျိုးလွန်ပြီဆိုရင်ဒါဩတ္တပအကြောက်မရှိဘူးလို့ခေါ်တယ်အဲအမတ်လုံးမှာကြောက်နေပြီဆိုတော့ဩတ္တပဆိုရင်သရဏနဲ့ပြည့်စုံတယ်ဒါကြောင့်ဣရိအမတ်လုံးမှာရှက်တဲ့သရဏဩတ္တပအမတ်လုံးမှာကြောက်တဲ့သရဏဒါပြည့်စုံရမယ် ဘာဟုသေသာဆိုတာအာသုံးလုံးမကြည်ဘာမှမကြားဘူးတဲ့ယောဂီဖြစ်နေပါလေစေလိုင်းမာစီရောက်တော့တိတ်ဝေဖွင့်ပြလက်တွေ့သင်ပေးဆိုအဲဒီမှာဘာဟုသေသာဆိုသရဏပြည့်စုံသွားရောဝိရိယသရဏတခုအဲဒီဝိရိယဟာသရဏထဲမှာလဲပါတယ်ပါရမီစကားနဲ့ပြောရင်ဝိရိယပါရမီ ပါရမီစရင်ဝင်သရဏစရင်ဝင်ဝိရိယကဘယ်လိုဝိရိယလဲအာတာပဝိရိယအယေပြားလောက်သာကြံရင်ကြံမေ့စေအကျော်တွေလောက်သာကြံရင်ကြံမေ့စေအယိုတွေလောက်သာကြံရင်ကြံမေ့စေအသားအသွေးတွေခန်းကြောက်အကုန်လုံးပျောက်ခင်ပျောက်သွားပါစေမေတ္တရာဘုံတရားနိဗ္ဗာန်တရားမရသမျှအမှတ်ကိုရမနေဘူးအမှတ်ကိုရမထားဘူးနားမနေဘူးလို့အဲဒီလို အင်္ဂါ၄ပါးရှိတဲ့ဝိရိယအဲ့ဒါသရဏတခုပဲပညာဆိုတာကတော့အိမ်တုံးကတည်းပေါ့လိုင်မာစီသွားပြီးတော့ဆက်ခွန်ဒီစကဝင်ရင်အကျိုးများမများများတယ်ဒါပြင်ဘယ်ချင်းဝင်မှမယ်သူတို့ရဲ့ဘယ်လိုသတ်မှတ်ထားပါလဲအဲသတ်မှတ်တဲ့ရဲ့တွေစုံစမ်းပြီးတော့အဲသူတို့သတ်မှတ်တဲ့ရဲ့သွားဝင်မယ်ဒါဝင်နေတဲ့အချိန် စဉ်းစားဆုံးဖြတ်တာအကျိုးရှိမရှိစဉ်းစားတာကတတ္ထကတံပစဉ်တင့်တော်တဲ့အချိန်ဆုံးဖြတ်တာကတပ္ပါယတံပစဉ်အဲတံပစဉ်ဆိုတာပညာကိုခေါ်တာအဲဒါသရဏတွေအလုံးပေါင်းလိုက်တော့တတ္တတတိဟိရိဩတ္တဘာဘာဥဒိသဝိရိယပညာသရဏ9မျိုးသီလရဲ့အိန္ဒိယသံဝရရဲ့ဘောဓိမတ္တိညိုဇာကရိယာနယောက၄မျိုးထည့်လိုက်တော့သရဏ၁၁ပါးအဲ့ဒါခြေတော့ အဲ့ဒီခြေတော့ကောင်းမှအဲ့ဒီခြေတော့ပန်းမှမြောင်မန်းတဲ့နိဗ္ဗာန်ကိုရောက်တာတဲ့အာအခုသုမနာထေရီဟာဒီခြေတော့ခေါ်တဲ့သရဏတွေနဲ့ပြည့်စုံအောင်လုပ်တာသူသရဏ30နဲ့တပါအဲသမထအလုပ်တွေအားထုတ်ရင်တော့ပထမဇန်ဒုတိယဇန်တတိယဇန်သရုတ်ဇန်ဆိုတဲ့အပ္ပနာသမာဓိ အဲ့ဒီ၄မျိုးရရင်သရဏ35ပါးအခုတို့ယောဂီတွေသရဏ35ပါးမလိုဘူးသရဏ31ပါးပဲပြည့်စုံအောင်လုပ်သရဏ31ပါးပြည့်စုံအောင်လုပ်ရင်ဘာဝိဇ္ဇာဖြစ်မလဲညာနာတတနာဝိဇ္ဇာညာနာတတနာဝိဇ္ဇာဆိုတာဝိပဿနာဉာဏ်တွေကိုခေါ်တယ်လို့ပြောခဲ့ပြီနာမရူပပရိသေရဉာဏ်ဟောင်းနေပိန်နေရှုမှတ်နေတဲ့ယောဂီဟာ ဟောင်းတယ်လို့မှတ်လိုက်တဲ့အခါဝမ်းမိုက်အပြင်ဘက်ရွေ့ပြီးတုတ်သွားတာကိုသိတယ်။ပိန်တယ်လို့မှတ်လိုက်တဲ့အခါအတွင်းဘက်ရွေ့လှုပ်တာကိုသိတယ်။အဲလိုသိတော့တုတ်တဲ့သဘောပဲရှိတယ်။ငါတို့လူယောက်ျားမိန်းမအသက်လိုက်ကြအတ္တဆိုတာမမှန်ဘူးမရှိဘူးလို့ပိုင်ပိုင်နိုင်နိုင်လှုပ်ရွေ့မှုဆိုတဲ့ရုပ်ကိုပိုင်းခြားပြီးတော့ အောက်နေပိန်နေမှန်ရင်မှန်ရင်နဲ့သိလာတယ်အဲ့ဒီအသိဟာရူပပရိသေရညာညာနာတဒနာဝိဇ္ဇာရူပပရိသေရညာညာနာတဒနာဝိဇ္ဇာအဲ့ဒါကိုတနည်းအမြည်တိုက်တော့ပฏิဝေဒသာသနာနောက်တစ်မျိုးအမြည်ပေးလိုက်တော့ပုပ္ပဘာကမေဃသစ္စာဟောရူပပရိသေရညာကိုပုပ္ပဘာမေဃသစ္စာလို့ခေါ်တယ်ရူပပရိသေရညာပုပ္ပဘာကမေဃသစ္စာ အောင်းနဲ့ပိန်နဲ့လွန်ခွာတဲ့တုပ်ရွေးမှုကိုသိပြီးတော့အသက်လေးပြအတ္တမရှိလို့ဆုံးဖြတ်လိုက်တာနဲ့အောင်းနဲ့ပိန်နဲ့လွန်ခွာတဲ့တုပ်ရွေးမှုဟာအသက်လေးပြအတ္တလို့ယူဆွဲနေတဲ့ตาယာနေတဲ့ဒိဋ္ဌိလောဘအာရမဏနုတယသမုဒယသစ္စာချုပ်အဲ့ဒါတရင်ကនិရောဓသစ္စာလို့ခေါ်တယ်။ဟောဖောင်းတယ်လို့တစ်ချိန်မှသစ္စာ၄ပါး မဟာသရိပဌံဝိပဿနာတရားအလုံးအာမထုတ်ခင်တုံးကဆိုရင်ငကိုအရှိဒုက္ခသစ္စာသမုဒယသစ္စာနှမျိုးပဲအာအခုပုဗ္ဗဗမေကသစ္စာနဲ့တဏင်းကနိရောဓသစ္စာနှမျိုးပိုင်လာတော့ဘဝပြည့်စုံလာပြီပြည့်စုံစပြုလာပြီအကုန်လုံးကြီးတော့မပြည့်စုံသေးဘူးအဲဒီလိုဆက်ပြီးတော့မှန်ရင်မှန်ရင်နဲ့ကျွမ်းမှမူအချိန်အဟုံးတဆင်းတဲ့ရင့်ကျက်လာပြန်တဲ့အခါ အခုညပြောတဲ့သရဏတွေနဲ့ပြည့်စုံတာကိုဟိုဟိုဒီဒီလည်းမကြည့်ဘူးဘာသာဘာသာနေလည်းဂရုစိုက်နားမထောင်ဘူးအဲဇာရိယနုယောဂနဲ့ပြည့်မိအောင်ထိုင်ချိန်ထိုင်တယ်လမ်းလျှောက်တယ်လမ်းလျှောက်တယ်အိတ်ချိန်အိတ်တယ်အိတ်ပြောရင်လည်းစိတ်အထိမှတ်တယ်နိုးလာတဲ့အခါနိုးတဲ့စီကစမှတ်တယ်ထချိန်ထတယ်အဲအဆက်မပြတ်ဒလဇအနက်စီတာချော့တာလုံကြီးအင်ကြီးသင်္ကန်းပြင်ဝတ်ထားသုံးပကံကိုင်နာယူတာ ပဇတ်စီယူလာတာဟတာခွန်တာသွန်ပြန်ထားတာလက်ပြန်ချတာဝါတာမျိုးတာအကုန်ကျင်ကြီးကျင်ငယ်စွန့်တာဘာမှမကြအောင်တကားခွန်တာပိတ်တာရေချိုးတာဘာမှမကြအောင်အဆက်မပြတ်တရဇမှန်နေတာအဲ့ဒါဇာကရိယာနုယောဂအကျင့်သရဏပဲဝိရိယဆိုတဲ့အကျင့်သရဏတတိဆိုတဲ့အကျင့်သရဏပြည့်စုံနေတာ အဲဒီလိုသရဏအနေနဲ့ပြည့်စုံလို့အခုရင်ကပြောခဲ့တယ်အသိဉာဏ်ဆိုတဲ့ဉာဏတနာဝိဇ္ဇာပေါ်လာတာဒီဉာဏတနာဝိဇ္ဇာအသိဉာဏ်ဆိုတာစိတ်ထဲမှာပေါ်လာတာမှန်ရင်မှန်ရင်ယောဂီရဲ့စိတ်ထဲမှာပေါ်လာတာအဲ့ဆက်မှအရှင်ဟောရလာတော့အောင်းနာရှိလို့မှားရတယ်အောင်းနာမရှိရင်မမှတ်ရဘူးပိဏာပေါ်လာလို့မှတ်နေရတယ်ပိဏာမပေါ်ရင်မမှတ်ရဘူးအောင်းနာကအကြောင်းမှားရတာကအကျိုး ပိန်နာကအကြောင်းမှတ်ရတာကအကျိုးအကြောင်းနဲ့အကျိုးသိကွေးတယ်ကကွေးတယ်ကွေးတယ်လို့မှတ်တော့ဟောကွေးရရှိလို့မှတ်ရတယ်ကွေးတာကအကြောင်းမှတ်ရတာကအကျိုးဟောဒီတတိညာရင့်လာတော့အာကွေးတယ်ဆိုတာကွေးရင်တော့မဟုတ်ပဲအဲတော့သူ့ဟာသူကွေးတာမှမဟုတ်ပဲကွေးခြင်းစိတ်ရှိလို့ကွေးတာကွေးခြင်းစိတ်ကလေးပေါ်မှာကွေးတာပဲဟောကွေးခြင်းစိတ်ဆိုတာအကြောင်းကွေးတာကအကျိုးအကြောင်းအကျိုးကိုသိတာအဲ့ဒါပြိဿသမုပ္ပါခေါ်တဲ့ ပရိသသမုပ္ပါသိပြီးအဲ့ဒီနေရာမှာဖန်ဆင်းရှင်ဆိုတာပျောက်ပြီသောသောကအတ္တဆိုတာပျောက်တယ်အခုဖန်ဆင်းရှင်ပျောက်တယ်ဘုရားသခင်ဖန်ဆင်းတယ်ဆိုတာမဟုတ်ဘူးလောကဖန်ဆင်းခြင်းရှိတယ်ဆိုတာမဟုတ်အကြောင်းကြောင့်ဖြစ်နေတဲ့အကျိုးတရားတွေအဲ့ဒီမှန်ရင်မှန်ရင်ကံစီကိုလှမ်းပြီးတော့မျောမိပြန်ပြီ။အော်ကံဆိုတဲ့အကြောင်းတရားရှိလို့ဘဝအတိဖြစ်ဆိုအကျိုးတရားရတာပဲအကြောင်းကျိုးကြီးတယ်ပဲလို့ ဆုံးဖြတ်နိုင်တဲ့အတိညာအဲ့ဒါညာနာတဏဝိဇ္ဇာပဲညာအမြင်တက်လိုက်တော့ပစ္စယပရိက္ခညာတဲ့နာမရူပပရိစ္ဆေရညာပစ္စယပရိက္ခညာအော်ပစ္စယပရိက္ခညာဆိုတဲ့ညာနဲ့တဏှာဝိသပုပ္ပဘာကမေဃသစ္စာတိုးလာပြန်ပြီအဲ့ဒီပုပ္ပဘာကမေဃသစ္စာကြောင့်အကြောင်းနဲ့အကျိုးပဲရှိတယ်လို့အရှိအမှန်ကိုပြောင်းပြန် ပန်ဆင်းရှင်အသက်လက်ပြအတ္တအနေနဲ့သိထားတဲ့နားလည်ထားတဲ့ဒိဋ္ဌိအင်္ခာဝိသိကိစ္စလောဘမောဟဆိုတဲ့ကိလေသာအနုတ္တယသမုဒယသစ္စာငြိမ့်သွားပြန်ပြီအဲဒီမှာတရင်ကနိရောဓသစ္စာတဆင့်ပေါ်လာတဲ့ပုဗ္ဗဗမေကသစ္စာအဲဒီလိုနဲ့တရင်က နိရောဓသစ္စာမျက်မှောက်ပြုပြုပြီးတော့ပုဗ္ဗဘာကမေဃသစ္စာဆိုတဲ့ဉာဏတန္တရာဝိဇ္ဇာတွေဘယ်အထိလဲအနုလောမဉာဏ်ဆိုတဲ့အထိဉာဏတန္တရာဝိဇ္ဇာတွေဖြစ်ပေါ်လာတာပဲအနုလောမဉာဏ်ရဲ့ရှင်းတာကသင်္ခါရုပ္ပခဉာဏ်သင်္ခါရုပ္ပခဉာဏ်ဆိုတဲ့ဉာဏတန္တရာဝိဇ္ဇာဖြစ်ပေါ်လာရင်အမေယဟန္တာနဲ့တောင်ဂုံရီတူတယ်လို့ရှင်းကျုဂုံပြုထားတဲ့အဲ့ဒီသင်္ခါရုပ္ပခဉာဏ်ကို သင်္ခါရုပ္ပခဉာဏ်ပိုင်တဲ့ယောဂီသင်္ခါရုပ္ပခဉာဏ်ဆိုတဲ့ဉာဏတတနာဝိဇ္ဇာဖြစ်ပေါ်လာတဲ့ယောဂီဟာယဟန္တာနဲ့တူတဲ့ယဟန္တာဆိုတာဘယ်လိုအဆိုးလောကရနဲ့ကြုံကြုံမတုံလို့ဘူးအကောင်လောကရနဲ့တွေ့တွေ့ပြောင်းမှုပြီးတော့လည်းမတုံလို့ဘူးအဆိုးလောကရနဲ့ကြုံဝမ်းနဲ့စိတ်ဓာတ်တွေကြပြီးတော့တုံလို့တယ်အကောင်လောကရနဲ့တွေ့ရင်ပျော်မွေ့ဥမျိုးပြီးတော့ကတုံလို့တယ် အယဟန္တာတွေဟာအဲ့ဒီလိုအကောင်းဆုံးလောကဓာတ်နှစ်မျိုးလုံးနဲ့တွေ့ဘယ်လိုမှမတုံလို့ဘူးတည်ငြိမ်တယ်အဲ့ဒီလိုပဲသင်္ခါရုပ္ပကညာညာနာတန္တရာဝိဇ္ဇာဖြစ်ပေါ်လာတဲ့ယောဂီတည်ငြိမ်တယ်ယုံမှုတဲ့အဲ့ဒီယောဂီတယောက်မှာသူ့သူ့အိမ်လူခင်မောကားတိုက်လို့ဆိုတရင်ဆိုကြီးရောက်လာတဲ့အမှတ်မပြတ်ဘူးမျက်နာအယောင်သွေးမပြောင်းဘူး အကတိုက်တယ်ဆိုတော့အော်ငါယောက်ျားကတိုက်ခါတယ်ကြီးများကျိုးသလားကောင်းများကွဲသလားကားလေကောင်းကောင်းလှလာကြီးဘလောက်များပြည့်စည်သွားပါလိမ့်ဒီလိုအတွေ့အကြုံဆက်ပွားပေါ်လာပြီးတော့ကပုံပန့်ပြည့်ရမှာမပြည့်ဘူးမှန်မြင့်မှတ်နေတာပဲမျက်နာကိုအယောင်မပြောင်းဘူးဒါအဆိုးလောကတာဟောတယောက်ကတော့လူမှုရေးထူးချွန်စုရတယ်လို့တရင်ရောက်လာတယ်ဒါဝန်တာဥမြုပ်ပြီးတော့ကတုံလောက်ရမှာမထိုးပါဘူးသူပုံစံ မှတ်မြင့်မှတ်နေတာပဲအဲဒါကြောင့်လူမှုရေးထူးချွန်စုရတယ်ဆိုတာကအကောင်းလောကရန်လင်ကားတိုက်ခံရတယ်ဆိုတာကအဆိုးလောကရန်အကောင်းအဆိုးလောကရန်တို့ကြောင့်မတုံလို့ဘူးတဲ့သင်္ခါရုပ္ပကဉာဏ်ဆိုတဲ့ဉာဏ်နဲ့တဏှာဝိဇ္ဇာအဲ့ဒီသင်္ခါရုပ္ပကဉာဏ်ဉာဏ်နဲ့တဏှာဝိဇ္ဇာဆိုဖြစ်ပေါ်ဖို့အသိဉာဏ်ပိုင်ဖို့ဆိုတော့တော်တော်အထောက်ရတာသောသောပြောတဲ့သရဏ၁၁မျိုးဟာ ပြည့်စုံအောင်တော်တော်လုပ်ယူရတယ်။ဒါကြောင့်ဗုဒ္ဓမြတ်စွာဘုရားတရားတော်ဟာကိုယ်တွေ့တာအာထုတ်ကြည့်ပါ။ကိုယ်တိုင်အာထုတ်ကိုယ်တိုင်သိတဲ့အခါကျတော့မှလက်ခံပါတဲ့မြတ်စွာဘုရားက။တော့စိတ်ငြိမ်းချမ်းမှုရတယ်ချက်ချင်းလင်းငယ်ရတယ်ငြိမ်းချမ်းမှု။အဲစိတ်စုစည်းအားကောင်းအောင်လို့စိတ်ဓာတ်တွေမာကျွခိုင်ဆန့်တည်ငြိမ်လာအောင်လို့လေ့ကျင့်တာ။အဲဒီညာနာတဒနာဝိဇ္ဇာသင်္ခါရုပ္ပခဉာဏ်ဘာတွေသိနေပြီလဲ။ မြင်တိုင်းကြားတိုင်းဖြစ်ပေါ်ထင်ရှားတဲ့ယုတ်တရားနံတရားတွေရဲ့အနိစ္စလက္ခဏာဒါတွေသိနေတာဒုက္ခလက္ခဏာသိနေတယ်အနတ္တလက္ခဏာသိနေတယ်အခုလည်းပြောတဲ့သုမနာထေရီမတွေကဒီလိုနည်းနဲ့မဟာသရိပဒံဝိပဿနာလမ်းညွှန်ချက်နဲ့အညီအကျင့်သရဏ31မျိုးပြည့်စုံအောင်ကြိုးစားပြီးတော့ဉာဏတတနာဝိဇ္ဇာအသိဉာဏ်တွေစိတ်ထဲမှာပေါ်အောင်ပေါ်ယူတာအထုတ်တာ အနိကာရုပ္ပခညာညာနာတနာဝိဇ္ဇာပြီးအနုလောမညာအနုလောမညာညာနာတတနာဝိဇ္ဇာကဟောအချိန်ထင်ရှားတဲ့ယုတ်တရားကိုတော်၎င်းနံတရားကိုတော်၎င်းဟောပွင့်ဝင်လင်းလင်းပြောရရင်တို့ယောဂီအနေနဲ့ဟောင်းတယ်လို့မှတ်လိုက်တဲ့မှတ်ချက်ကလေးဟာအနုလောမဉာဏ်ဆိုတဲ့ဉာဏတတ္တဝိဇ္ဇာအမြည်ယူပြီးဆိုရင်ဟောင်းတယ်လို့ခေါ်တဲ့တုံ့ရမှု ရုပ်တရားရဲ့အနိစ္စကိုတော်၎င်းဒုက္ခကိုတော်၎င်းအနတ္တကိုတော်၎င်းသုံးမျိုးတစ်မျိုးမျိုးကိုသိတယ်အတမျိုးမျိုးကိုသိပြီးတဲ့နောက်ဂေါတရဘူးဆိုတဲ့ဝိဇာဉာဏ်ဖြစ်ပေါ်လာပြီးအဲ့ဒီဖောင်းတယ်ဆိုတဲ့အာယုံနဲ့မှတ်စိတ်ယုံနံသင်္ခါရနှမျိုးကုံငိမ့်တဲ့အတ္တကတဓာတ်သမုတ်စေရနိရောဓသစ္စာဆိုတာကြီးကိုသိတဲ့ ေါတရဘူညာတဲ့အဲ့ဒီဂေါတရဘူညာနောက်မှာအထင်အာသဝခယဝိဇ္ဇာသောတာပတိမဲ့ညာအာသဝခယဝိဇ္ဇာပေါ်လာပြီသောတာပတိမဲ့ညာအာသဝခယဝိဇ္ဇာပေါ်လာတဲ့အချိန်လောဘဒေါသမောဟအကျဉ်းစားကိလေသာတွေတဏ္ဍာနာနုတ္တိယကိလေသာတွေနဲ့ဒိဋ္ဌိဝိသိကိစ္စသန္တာနာနုတ္တိယကိလေသာသမှုရိယသစ္စာသမုတ်စေရအနေနဲ့အပြတ်ပယ်လိုက်တော့ သမုတ်စီရနိရောဓသစ္စာတဲ့အဲဒီမှာတစ်ဆင့်သစ္စာလေးပါလုံးဝမေတုမနာထေရီရဲ့ဘဝပြည့်စုံသွားပြီအဲဒီတော့သောတာပန်တဲ့အဲသောတာပန်ဖြစ်နေတေးကြံရအထောက်ပြီးနေလိုက်သေးတယ်သူမနာထေရီမယ်လေသောတာပန်ဖြစ်နေအထောက်နေနောက်တနေ့တော့အခါကြတော့ ကံလမဟာဝိဟာရဆိုတဲ့ကြောင်းတိုက်ကတရားနာအောင်သွားတယ်တဲ့သောတာပန်ဖြစ်နေတရားနာအောင်သွားတော့အာတိဝိသောပမသုတ်တရားကိုနာရတယ်အဲအာတိဝိသောပမသုတ်ဆိုတာဗတဝိတေသောအဘဝါရောဆိုတဲ့ဓာတ်ကြီးလေးပါးကိုမွေလေးကောင်းနဲ့ဥပမာထားပြီးတတ္တဝါတွေကိုနှိမ့်တဲ့ပုံသရုပ်ပေါ်ထားတဲ့သုတ်တရားပဲအဲဒီသုတ်တရားတော်ကြီးကိုနားထောင်နာယူလိုက်တဲ့အခါကျတော့ပိုးပြီးတန်ဝေးကနေ ထပ်ဆင်ဖြစ်ပွားလာပြန်တယ်သောတော်က73ဘဝတောင်မြင်ပြီးတော့သံတရာအပြစ်တွေသုတ်တာပြီသူသံတရာဝိဇ္ဇကလွတ်ထွက်လို့လို့သင်္ကန်းဝေါ်ပြီးဒီမာသရိပ္ပံဝိပဿနာတရားလို့အာထုတ်အာထုတ်လို့သစ္စာ၄ပါးတဆင့်ပြည့်စုံနေပြီအဲဒီမှာအာတိဝိသောဗမသုံးနာရရတဲ့ခါကျတော့ဟာငါ့မှာဘဝအသစ်ဖြစ်စရာကြီးကြံသေးတယ် ပါဏပတိမေအာတဝခယဝိဇာမြင်ရပြီးတော့ကုံသွားတဲ့ဘဝတွေကတော်တော်များပါတယ်ငရတရိသံပိဋ္ဌာသူကအပေလေးပါဘဝဆင်းရဲတွေကုံသွားတယ်လူဘဝနတ်ဘဝမှာခုနှစ်ကြိမ်နဲ့ပိုးပြီးကြည့်ရမယ်လူဘဝနတ်ဘဝတွေလည်းကုံသွားပြီနတ်ဒီဘောဓမ္မမာရိယံဒီသောတပတိမေအာတဝကရဝိဇာညာရတဲ့သောတာပန်ဟာရှစ်ကြိမ်မြောက်ဘဝကိုမယူတော့ဘူးတဲ့ ဘဝခုနှစ်ကြိမ်ပဲဖြစ်ရတော့မဲတဲ့လူဖြစ်ဖြစ်နတ်ဖြစ်ဖြစ်အယောဖြစ်ဖြစ်ခုနှစ်ကြိမ်ပဲလူဝနာဘဝခုနှစ်ကြိမ်ပဲဆိုခုနှစ်ကြိမ်နဲ့ပို့ပြီးဖြစ်ရမယ်ဘဝတွေသောတမတ္တိမဲ့ဆိုရင်အာသွေခေယဝိဇ္ဇာဉာဏ်ကအပြတ်ရှင်းပြလိုက်တာဆင်းရဲတွေအများကြီးကုန်သွားတယ်အဲတွေ့ကြည့်ပါဖောင်းတယ်လို့တစ်ကြိမ်မှတ်လိုက်တဲ့လူအားကအထက်တန်းက6ဘဝလို့ခေါင်းကြီးတို့က အဘိဓမ္မာဒေသနာအလိုသုံးသပ်ပြီးတော့ကတွက်ပြထားတယ်ပိန်တယ်လို့တစ်ချိန်မှတ်လိုက်ရင်အထက်တန်းတော့6ဘဝဟောနှစ်မှတ်ဆိုရင်ပဲ12ဘဝရှိနေပြီအခုဟာကစက္ကန့်နဲ့စက္ကန့်နဲ့နာရီ20မှတ်ထားတဲ့ဝိပဿနာဘာဝနာကုသိုလ်နဲတာမှမဟုတ်ပဲအဲ့ဒီဝိပဿနာဘာဝနာကုသိုလ်တစ်ခုတစ်ဘဝတစ်ခုတစ်ဘဝတစ်ခုတစ်ဘဝပေါင်းလိုက်လို့တစ်ချိန်မှရင်တောင်6ဘဝရနိုင်တာဆိုအများကြီးဘောဘဝတွေ ဉာဏ်တာမဖြစ်သေးလို့ရှိရင်အဲအခုသောတာပတ္တိမဲ့ဆိုအာတော်ကေအဝိဇ္ဇာရလိုက်လို့ခုနှစ်ကြိမ်နဲ့ပို့ပြီးတော့ကရှစ်ကြိမ်မြောက်ဘဝမယူဘူးဆိုတော့အောင်းတယ်လို့မှတ်တာက6ဘဝပိန်တယ်လို့မှတ်တာက6ဘဝနှစ်မှပေါင်း12ဘဝမှာခွန်ချမ်းဆက်နေမှာခွန်လို့တော့9အဲဒီ9ဘဝရမယ်ဥစ္စာသောတာပတ္တိမဲ့ဆိုရအာတော်ကေအဝိဇ္ဇာကအပြတ်ရှင်းလိုက်တာအဲကျန်တဲ့အမတ်ဒီမှာ ဘဝရမယ်ဟာတွေနဲ့အကုန်လုံးရှင်းလိုက်တာအဲဘလောက်ကောင်းတာတဲ့သောဏမတ္တိမဲဆိုတဲ့အာသဝက္ခယဝိဇ္ဇာရအောင်လုပ်ပါအဲဒီအာသဝက္ခယဝိဇ္ဇာရရင်ဘဝသိရည်အများကြီးကုန်သွားမယ်အခုသုမနာထေရီလေးမှာအေးငါခုနှစ်ဘဝကြံသေးတယ်အဲဒီခုနှစ်ဘဝမှာပရိတိသောအဘောဝါယောဆိုတဲ့ဒီမွေကြီးလေးကောင်းနဲ့တူတဲ့ရုပ်ဆိုးကြီးတွေဟာ ဘဝပရိသန်နေစကြရတဲ့ပြန်ရဥမာအာကြောက်စရာကြီးခုနှစ်ဘဝကလေးတံမထားတော့ဘူးဆက်ပြီးတော့ကဒီမဟာသရိပဒဝိပဒနာတရားအလုပ်ကိုပဲစောစောကသရဏတစ်ဆက်တစ်မျိုးပြည့်စုံအောင်ကြိုးစားပါတယ်အဲကြိုးစားတဲ့အခါနောက်ကြံခဲ့တဲ့သဂရဂာမိမေအာသဝကယဝိဇာအနာဂာမိမေအာသဝကယဝိဇာအရဟတမေအာသဝကယဝိဇာအဲဒီဝိဇာညာ၃မျိုးအကုန်ရတော့ယဟန္တာဖြစ်သွားရော အဲဘလောက်ကောင်းတာလဲဒါကဝိဇ္ဇာဖြစ်ဖို့အရေးကြီးတယ်ဝိဇ္ဇာဖြစ်ခြင်းဖို့တိုးစရာမလိုပရိသေစရာမလိုဘူးအောင်းနေပိန်နေခြေတိုင်းထားခြောက်သွားတာထင်ရှားတဲ့ယုတ်တရားနံတရားတွေကိုအိပ်ကြောခြင်းချမ်းလာတိရိပ္ပဏနေကြကြအဆက်မပြတ်တယ်လက်မှတ်ညာဏတနာဝိဇ္ဇာဖြစ်မယ်အာသဝကရဝိဇ္ဇာဖြစ်မယ်သုမနာထေရီမှာအာသဝကရဝိဇ္ဇာ၄ချက်အောင်မြင်သွားပြီ အောင်မြင်သွားတော့ဘဝတွေကုန်ပြီခိနာဓာတိနောက်တော့ဘဝအသေးမဖြစ်ရတော့ဘူးဝိသိဏဗြဟ္မသရိယံ ဝိဇ္ဇာဖြစ်၍နောက်ထပ်မှာသတိပ္ပံဝိပဿနာအလုံးအာထုတ်စရာမလိုတော့ဘူးအာထုတ်ပြီးပြီလို့ကြွေးကြော်နိုင်တယ်သုမနာထေရီအဲသုမနာထေရီနေတူအပြည့်အစုံမကြွေးကြော်နိုင်ပြီမယ်လို့သောတပတ္တိမဉ္ဇဉ်အာသဝခေယဝိဇ္ဇာရပြီးတော့ငါအပေလေးပါဆင်းရဲတွေကုန်ပြီလူဝနတ်ဘဝဆင်းရဲခုနှစ်ဘဝပဲကြံတော့ရဲ့လို့ကြွေးကြော်နိုင်အောင်အဲဒီအာသဝခေယဝိဇ္ဇာဖြစ်ဖို့ဣဇာမန္တမမဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးအာထုတ်တဲ့ပြီအာထုတ်ပါမြတ်စွာဘုရားက အဲအသက်တိုင်းနေတော့အာယုသင်္ခါရအသက်တန်းကုန်ပြီအဲဒီကပိဋကဘောဘုံစုံတဲ့အချင်းမေတုမနာထေရီကဧဝံယခုပြောပြခဲ့သည့်တိုင်သမဝိတမေညီမြမညီပြကုန်သောဝါဘဝကောင်းဆိုအမျိုးမျိုးကုန်သောဧရတအတ္တဘာဝေ33ပါးသောဘဝအတ္တဘောလူအဖြစ်မြမအဖြစ်တရိစ္ဆာန်အဖြစ်တို့ကိုပတ္တဝါရောက်ခဲ့ပြီပဲ ဣဒာနိယခုနောက်ဆုံးဘဝ၌ဥက္ကံထိတ်တဝအတိတ်ဘဝ33မျိုးကိုပြန်ပြီးတရိယာတန်တရာအပြည့်မြင်ကြီးငွေသောကြောင့်ပပတိတဝဘိက္ခုနီအကြောင်းရောက်ပြီးပင်ကန်းဝပဇင်းတက်ခဲ့ပြီးအရတံယန္တာအဖြစ်အရတဘုသောပါတာရောက်ခဲ့ပါပြီဓာတုကြောင့်ပြန်ပြောတာသဗ္ဗေပိအာလုံကုန်သောအရှင်ကောင်းအရှင်မတို့ဟာလည်းပဲ အပမဒေနာထောက်သွားရတဲ့ဖြစ်ပေါ်ကယုံနာတရားတို့ကိုအစင်မပြတလဇရှုမှတ်တော်မဟာသတိပဋ္ဌာန်ဝိပဿနာအမတ်တရိဖြင့်တမ္ပါဒိဋ္ဌလောကုတ္တရာသီလသမารိပညာသုံးသိက္ခာတမ္ပါဒိဋ္ဌလောကုတ္တရာအာတဝခေယဝိဇာလေးမျိုးတို့ကိုပြည့်စုံစေကြပါကုန်လောဣတိဤတို့ပြောဆိုပြီး၍ ပရိနိဗ္ဗာန်ပရိနိဗ္ဗာန်သို့ပါဘူးနီရောက်ရှိသံမြန်လေတော်တည်းသာဓုသာဓုသာဓုပါဗျာအဲသောသောကပြောကြတဲ့သရဏ11မျိုးပြည့်စုံရင်ယောဂီရဲ့ခြေတော့ကောင်းပြီတန်ပါပြီအဲ့ဒီယောဂီသရဏ11မျိုးပြည့်စုံပြီးခြေတော့ကောင်းနေရင်လူတဲ့ နိဗ္ဗာန်ကိုရောက်မယ်ခြေရောက်ဆက်တစ်မျိုးပြည့်ပြည့်စုံစုံတန်တန်မာမာမကောင်းသေးရင်တော့လိုတဲ့နိဗ္ဗာန်ကို မရောက်သေးပြီဘူးတဲ့ဒါကြောင့်သရဏ31မျိုးပြည့်စုံပြီးမိမိတို့ရဲ့ခြေတော့မှအာရီကောင်းအောင်ကြိုးစားအားထုတ်ရမယ်ကိစ္စမာတပံမဟာသရိပဌံဝိပဿနာတရားအလုံးအားထုတ်သိပြီအားထုတ်ပါတထာဂတံငါဘုရားတို့မှာတော့အခါတာရောသမထယာနိက ဝိပဿနာယောဂီတို့အားသရဏ35ပါးသောတာဝိပဿနာယာနိကယောဂီတို့အားသရဏ32ပါးဆိုတဲ့ခြေတော့ပြည့်စုံကောင်းမွန်၍နိဘေယုံမြသာစွန့်နိုင်ရပါကုန်၏အဲဖောင်းနာပိဏကသာရှုမှတ်ပြီးခဏအထုကြ今天听奶奶阿爸不说家人，但说别忘了阿六姨姨。 လိုက်ဆွေးကြပါလိမ့်ရှင်ဣမာယဓမ္မနုဓမ္မပိပတိယမဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်တရားတော်မြတ်ကိုအမြဲရစေရောက်စေနိုင်သောသီလသမာဓိပညာ သိက္ခာ၃ရက်ဣမာတတိပတံဝိပဒနာကျင့်တဲ့ဖြင့်ဘုဒ္ဓံပြာသခင်ကိုကုသေမိပူဇော်ပါ၏ဗျာဓမ္မတရားတော်ကို